နိဗ္ဗာန်ရောက်ကြောင်းမှန်ဤမဂ္ဂဒေဝလင်္ကာသစ်မန္တိဆရာတော်ရဲ့မဂ္ဂဒေဝလင်္ကာသစ်အမိတရားအညာတခုပမာရှု၍စိတ်ဟုမိညာဤတပါးမြတရားကိုကြဆောင်စည်းကုတ်ကနိမိတနာမှာတရားရှိနေအောင်ကိုယ်နဲ့ထက်ကြမကွာတရားပါနေအောင်ဒီစိတ်ကိုဆောင်စည်းထိမ့်သိမ့်ပြီးတော့တရားရှိအောင်လုပ်လို့ရှိရဲ့နဲ့စိတ်ဟာဖြူစင်ဖြောက်မှနေပြီးတော့လူ ချမ်းသာလေးခြင်းလည်းလူချမ်းသာရမယ်နတ်ချမ်းသာလေးခြင်းလည်းနတ်ချမ်းသာရမယ်ဓမ္မချမ်းသာလေးခြင်းလည်းဓမ္မချမ်းသာရမယ်ဒီလိုမဟုတ်လို့ဆင်းရဲခတ်တဲ့ငြိမ်းရနိဗ္ဗာန်ကိုလိုချင်တယ်ဆိုလို့ရှိရင်လည်းနိဗ္ဗာန်ရမယ်တဲ့စိတ်နိုင်လို့နိုင်လို့လို့တဲ့ဆိုအတိတရား စိတ်ဟာလေရင်မယ်ဆိုတော့စိတ်ဖြူစင်မှုကြည်လင်မှုအရေးကြီးဆုံးပေါ့ဟုတ်ကဲ့လားမြတ်စွာဘုရားတရားတော်တွေ45ပါးပလုံဟောထားတဲ့တရားတော်တွေအကျဉ်းချုံးတော့ဘာရတယ်လဲလို့ဆိုတော့ကဗပပတာအကရဏံကုတလတဥပသမ္ပဒသစိတ်တပရိယောဒါပနံဣတံဗုဒ္ဓနာဒါပနံဒီပုဂ္ဂိုလ်ပဲရတယ်တဲ့ကဗပပတာအကရဏမကောင်းမှုဘုသမ ्या မပြုလုပ်ခြင်းကုတလတဥပသမ္ပဒကောင်းမှုဘုသမ ्या ပြည့်စုံစေခြင်း ပစိတ်တပရိယောတာပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤဘုံမသည်ဘုရားနံဖရာရှင်တို့ဤသာသနာဆုံးမတော်ပေ၏တဲ့မကောင်းတာမလုပ်နဲ့ကောင်းတာလုပ်ပါတဲ့စိတ်ကိုဖြူစင်အောင်ထားပါတဲ့အဲ့ဒီပုံချက်မှာစိတ်ကိုဖြူစင်အောင်ထားလိုက်လို့ရှိရင်ကြံနေတဲ့ချက်ပါမသွားဘူးလားပါသွားတယ်ဟုတ်ကဲ့လားဒါကြောင့်မလို့သစိတ်တပရိယောဒမနံကိုယ်စိတ်ကိုဖြူစင်အောင်ကြိုးစားပါတဲ့ ဖိတ်စိတ်ဖြူစေရင်ပြည်လည်မလားနောက်ပြုမလားပြည်လည်နဲ့စိတ်မှာပါဝင်တဲ့ဉာဏ်ဟာအမှားအမှန်သိမလားမသိဘူးလားနောက်ပြုနေတဲ့စိတ်မှာပါဝင်တဲ့ဉာဏ်ကြတော့မသိဘူးအမှားလည်းအမှန်မှတ်နိုင်တယ်အမှန်ကိုလည်းအမှားမှတ်နိုင်တယ်ဒါကြောင့်မလို့စိတ်ဟာဖြူစင်ကြည်လည်နေဖို့အရေးကြီးတယ်ဟုတ်ကဲ့လားအဲ့ဒါဖြူစင်ကြည်လည်တဲ့စိတ်ဟာ ကိုယ်အကျိုးကိုလည်းပြီးတယ်သူအကျိုးကိုလည်းပြီးတယ်ဘယ်လိုလုပ်ရင်ကိုယ်အကျိုးဖြစ်မယ်ဘယ်လိုလုပ်ရင်သူအကျိုးဖြစ်မယ်ဘယ်လိုလုပ်ရင်ပစ္စုပန်ကျိုးရမယ်ဘယ်လိုလုပ်ရင်တမလွန်ကျိုးရမယ်ဘယ်လိုလုပ်လို့ရှိရင်မဉ္ဇဉ်ဖုန်ဉဏ်ကျိုးရမယ်ဘယ်လိုလုပ်လို့ရှိရင်နိဗ္ဗာန်ကျိုးရမယ်လို့ဖြူစင်ကြည်လင်းနေတဲ့စိတ်အစဉ်မှာပါဝင်တဲ့ဉာဏ်ဟာသိတယ်ဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားကဥပမာပြုထားတဲ့အဲ့ဒီဖြူစင်ကြည်လင်းနေတဲ့စိတ်ဟာတဲ့အမတန်ကြည်လင်းနေတဲ့ရေရှိတဲ့ရေကံနဲ့တူတယ်တဲ့ ရေခံဟာအင်မတန်ကြည်နေနေပြီဆိုလို့ရှိရင်ရေအောက်မှာရှိတဲ့ရောက်သွားတို့ခရူတို့ငါးတို့ဖားတို့လိတ်တို့မတွေ့ရဘူးလားတွေ့ရတယ်ကြည်လင်တဲ့ရေကံပြင်မှာရေကံပြင်ဟာအောက်မှာရှိတဲ့ငါးလိတ်ဖားရောက်သွားခရူတို့အရှိအရှိတိုင်းတွေ့ရသလိုတဲ့ဖြူစင်ကြည်လင်းနေတဲ့စိတ်အစဉ်ဟာလည်းပဲတဲ့အကျိုးရှိတာအကျိုးရှိတဲ့အတိုင်းသိမြင်တယ်အကျိုးမရှိတာမရှိတဲ့အတိုင်းသိမြင်တယ်မှားတာမှားတဲ့အတိုင်းသိမြင်တယ်မှန်တာမှန်တဲ့အတိုင်းသိမြင်တယ်တဲ့အမြင်မှန်တဲ့ပေါ့ဟုတ်တယ်မဟုတ်လား စိတ်နောက်ကြည့်နေရင်အမြင်မှန်မှမလားမှန်ပါဘူးတဲ့အဲ့ဒါပြောတာအင်းမြကြည်လင်းကံရေပြေဤအောက်တွင်ရှိညာငါလိပ်ဖာနှင့်ရောက်သွားခယူအစွစုကိုကြည့်ရှုလိုက်လင်းထင်းထင်းမြင်လို့ကြည်လင်းစိတ်ဖြူထိုသည့်သူကကိုသူအကျိုးနှစ်ဦးကျိုးနှင့်မကျိုးဖို့တိနိဗ္ဗာန်ထိပြီးနောက်ကြည့်စိတ်ဝဲကင်းတော်ကြောင်းအခုနအိဗယ်ဟုတ်သလား အန္တိဖြစ်ကြတာအင်္ဂုတ္တရနိကေပါဠိတော်ပထမအုပ်သာမျက်နှာရှစ်မှာရှိတဲ့တုတ်ဒေသနာတော်ရဲ့ဆောင်ပုဒ်ပါလို့ဆိုလိုတယ်ဆိုအေးမြကြည်လင်း တ်ဖြူစင်ကြည်လင်မှုအရေးကြီးတယ်စိတ်ဖြူစင်ကြည်လင်ပြီဆိုလို့ရှိရင်အမှားမှန်ကြောင်းကြောကောင်းဆိုမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်အထိသိတာဖြစ်တဲ့အတွက်စိတ်ကြည်လင်မှုလိုတယ်ဒါဖြစ်ရင်မြင်နှွမ်းနေတဲ့စိတ်ကိုကြည်လင်အောင်ဘာနဲ့လုပ်ပါမလဲစဉ်းစားကြရမလို့လားလိုတယ်လူများမှာ ဖုံနဲ့ညွန့်ရွှွညွန့်နဲ့သွားလို့မလို့ဖုံနဲ့ရွှွညွန့်နေပေတဲ့အခါကျတော့အဲ့ဒီဖုံနဲ့ရွှွညွန့်နေပြောင်းအောင်စင်အောင်ဘယ်လိုလုပ်သလဲရုပ်အငြိပြေးပေတော့ရေနဲ့ဆေးရတယ်ရေခေါ်တဲ့ရုပ်နဲ့ဆေးရတယ်ဟုတ်ကဲ့လားရုပ်အငြိပြေးတင်တော့ရေဆိုတဲ့ရုပ်နဲ့ဆေးတော့မပြောင်းမစင်မေဘူးလားပြောင်းစင်တယ် ဒါဖြစ်ရင်စိတ်ထဲမှာလောဘဒေါသမောဟအငြိအကျေးပေတဲ့အခါကျတော့လေအဲ့ဒီစိတ်ကိုဆက်ပြတိုက်ရေနဲ့ကျော်ဆေးလိုက်လို့ရှိရင်မပြောင်းဘူးလားမပြောင်းပါဘူးဆေးကြည့်ပါအောင်လေဟမ်မမမမဆေးလျှောကြည့်လို့လားမရပါဗျာဆိုတာဆက်ပြတိုက်ပါတက်တာဆက်ပြသုံးရတယ်ဟမ်မရပါဗျာကျော်မြင့်မကြည့်ပေမဲ့မရပါဗျာလို့ အိမ်ကျမှကြောကြည့်ဟလားစိတ်ထဲမှာအိမ်ရောက်လို့မလို့အိမ်ကလူကိုသိဆိုးပြီဆိုလို့ရှိရင်အဲ့ဒါဒေါသအငြိစိတ်တယ်ပြီးကြောကြည့်ိတ်ကလေးကိုအသာယူလိုက်ယူပြီးတော့ဆက်ပြနဲ့တိုက်ဆက်ရေလဲဆက်ပြတက်လျှောဟုတ်ကဲ့လားမရပါဘူး။အင်းစမ်းကြည့်တယ်မင်းမရပါလုံးနဲ့လက်တွေစမ်းကြည့်ကြအောင်နော်။ကလေနာပကတံပင်ကံကလေနေဝဝိတုဇတိစိတ်ဒေနာပကတံပါပံစိတ်ဒေနေဝဝိတုဇတိကလေနာ ရေကြောင့်ဝါဇလေနာရေသည်ပကတံပြုအပ်သောဘာပန်းရှင်ညွန်ကို ရှင်ညွန်သည်ဇလေနေဝရေဖြင့်သာလင်ဝိတုဇတိစင်ကြယ်၏ရေကြောင့်ဖြစ်တဲ့ရှင်ညွန်ဟာတဲ့ရေဆေးလိုက်မှပဲစင်ကြယ်သွားတယ်တဲ့အဲ့ဒါလိုပဲစိတ်ကြောင့်ဖြစ်တဲ့လောဘဒေါသမောဟအငြိအကျေးလည်းပဲစိတ်နဲ့ပဲဆေးမှစင်ကြယ်တယ်တဲ့ဟုတ်ကလားလောဘဒေါသမောဟအငြိအကျေးစိတ်ကြောင့်ဖြစ်တာဟုတ်ကဲ့လားရုပ်ကြောင့်ဖြစ်တာမဟုတ်ဘူးလား ပမာမြင့်စီဘုံကြီးလှလာကြီးပန်းကျင်ဘူးလားပန်းကျင်တယ်ဟုတ်ကဲ့လားအဲ့ဒီပန်းကျင်တယ်ဆိုတဲ့လောဘဟာနှင်းစီဝင်လှလာဆိုတဲ့ရုပ်ကြောင့်ဖြစ်တာမဟုတ်ဘူးလားအဲ့တော့ရုပ်ကြောင့်ဖြစ်တာပေါ့ဒီလောဘရုပ်ကြောင့်ဖြစ်တာပေါ့အပညာနဲ့စိတ်ဟာအဲ့ဒီနှင်းစီကိုကြီးမနေရင်ဖြစ်ပါမလားမဖြစ်ဘူးနှင်းစီကိုကြီးနေလို့ဖြစ်တာမဟုတ်လား အဲ့တော့ပိုင်ငင်တဲ့လောဘစိတ်ဟာနှင်းစီဝင်ဆိုတဲ့ရုပ်ကြောင့်ဖြစ်တာမဟုတ်ပေဘူးလားဟုတ်ပါတယ်တဲ့ကဲနိုင်ဟုတ်ပါတယ်တဲ့သူကလက်တွေ့ပြောတာကလေးဆိုတာဘယ်တော့မှမလိမ့်ဘူးဟုတ်ကလားဒါမြတ်စွာဘုရားလက်ထက်မှာတုန်းကယဟန္တာဘိက္ခုနီမတွေမရှိဘူးလား ယန္နာဘိက္ခုနီမတဲ့ဥပမာဩပလဝနုဆိုအမတန်ချောအမတန်လှခေမထေရီတို့ဆိုလည်းအမတန်ချောအမတန်လှသုံးပရိနန္ဒာတို့ဆိုအမတန်ချောအမတန်လှတဲ့ဘိက္ခုနီမတဲ့ယဟနာမတွေဆိုတော့တို့မှလောဘဒေါသမောဟကိလေသာအငြိစေကင်းစင်သလားမကင်းစင်ဘူးလားကင်းစင်တယ်လှတဲ့ပုဂ္ဂိုလ်တွေလှတယ်မလှခြင်းဘူးလားလှခြင်းပါတယ်မလှခြင်းဘူးဆိုရင်ညာတာဥပိ္ပတိုးလိုက်မယ်နော် မလှခြင်းဘူးဆိုလို့ရှိရင်ဒါညာတာပဲဥပုပ်ကျိုးလိုက်ဒါနှားကြတဲ့နှားခြင်းတော့အဲ့ဒီဘိက္ခုနီမတွေအခုနနှင်းစီဘုံကြီးများမြင်လိုက်ရင်စိတ်ထဲပဲနဲ့နေမလို့ဟမ်အာမပန်းခြင်းဘူးလားအဲသူတို့မလှခြင်းဘူးလားဟမ်ကြိုက်သူတို့တဏ္ဍာမှာပန်းခြင်းတဲ့လောဘစိတ်ဘာကြောင့်မဖြစ်တယ်လဲ လောဘဒေါသမောဟကိလေသာအငြိအကျေးစင်ကြယ်နေလို့မဟုတ်လားအဲ့ဒီတော့စိတ်ထဲမှာလောဘဒေါသဖြစ်တယ်ဆိုတာမြင်ရတဲ့ကြားရတဲ့အာယုံကလိုရင်းလားကိုယ်စိတ်ကလိုရင်းလားအဲ့ပြောတာဟုတ်ကဲ့လားဒါကြောင့်မလို့စိတ်ကြောင့်လောဘဆိုတာဖြစ်တာဒီတော့ဒေါသဆိုတာလည်းစိတ်ကြောင့်ဖြစ်တာဒါကြောင့်အဲ့ဒီလောဘဒေါသကိုပဲစိတ်နဲ့ပဲဖြူစင်အောင်လုပ်ရမယ် ဇလေနပကတံပပံကလေးနေဝဝိတုဇတိစိတ်ဒေနဇလေနပကတံပင်ကံစိတ်တေဇလေနေဝဝိတုဇတိစိတ်ဒေနပကတံပပံစိတ်တေနေဝဝိတုဇတိဇလေနယေတိပကတံပြုအပ်သောပင်ကံညွန်သည်ဇလေနေဝရေဖြင့်သာလည်းဝိတုဇတိစင်ကြယ်၏စိတ်ဒေနာစိတ်ဒီပကတံပြုအပ်သောဘာပါမကောင်းမှုသည်စိတ်ဒေနေဝစိတ်ဖြင့်သာလင်ဝိတုဇတိစင်ကြယ်၏ စိတ်ကြောင့်ဖြစ်တဲ့မကောင်းမှုအကုသိုလ်ကိလေသာအငြိစေဟာစိတ်နဲ့ပဲလျှော်စေရမစင်မစင်ကြဘူးလားစင်ကြတယ်တဲ့ဆိုစိတ်ကြောင့်ရုပ်ကြောင့်ဖြစ်ပေါ်ရုပ်ကြီးညောသေလျှော်ရုပ်ဖြစ်ပင်သေ စိတ်ပြောင်းရုပ်ပြောင်းဖြစ်ပေါ်ရုပ်ကြီးညောသေလျောရုပ်ဖြင့်ပင်သေ စိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောသိလျောစိတ်ဖြစ်ပင်သိလျောစိတ်ဖြစ်ပင်သို့ တ်စွာဘုရားကစိတ်ကြီးညော်ဖြစ်တဲ့လောဘဒေါသတွေစင်ကြယ်အောင်ဆေးဝေးရနိလန်းနေမြောက်များစွာမပေးပဲဘူးလားပေးခဲ့ပါလျက်ကနဲ့မဆေးလို့အဲ့ဒီစိတ်ကြီးညော်တွေမစင်ဘူးဆိုလို့ရှိရင်ဒါမြတ်စွာဘုရားတာဝန်ပဲဟမ်ဘယ်လိုတာဝန်နော်မဆေးကြတဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲသိကြသလားမဆေးကြတဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲဒီတော့ စင်ကြယ်တယ်မစင်ကြယ်ဘူးဆိုတာဘယ်သူလောက်တာလဲကိုယ်တိုင်လောက်တာပဲဒါကြောင့်မလို့စင်ကြယ်ခြင်းလဲကိုယ်ပဲလောက်မစင်ကြယ်ဘူးဆိုလဲကိုယ်လောက်တာပဲဟုတ်ကဲ့လားသိကြပါလားသိကြတယ်ဟိုဒီတော့ချင်း ရွှေကျင်ငန်းရဲ့ဒုတိယသာသနာပိုင်မဟာဝိတုဒ္ဓရာမဆရာတော်ဘုရားကြီးဆိုတာဒီကိစ္စနဲ့ပတ်သက်လို့ပြိနေတာရဲ့သိဆင်ញင်စဉ်းစားတဲ့ဂါထာတွေကိုဆောင်းပုတ်စီထားရတယ်ဆောင်းပုတ်စီထားရတယ်အတိတ်ကတော့မြတ်စွာဘုရားကဆေးလျှော်ဖို့ရနီလန်းနေဖြူစင်အောင်လုပ်ဖို့ရနီလန်းနေသေးကြရတဲ့ မဖြူစင်လို့မလို့ဆင်းရဲတဲ့ဆိုရင်တဲ့နီလန်းရဲ့တာဝန်မဟုတ်ဘူးတဲ့ဘယ်သူတာဝန်လဲမပြုလုပ်သူရဲ့တာဝန်မဆေးရှယ်ရဲ့တာဝန်ပဲတဲ့ပုဂ္ဂိုလ်တယောက်ယောက်ဟာတဲ့ရန်သူတွေနောက်ကလိုက်လာလို့တတ်မလို့လိုက်လာတာပြေးတော့ရှိပါရဲ့ကနဲ့မပြေးလို့ဟောလို့အမိခံပြီးအသခံရလို့ရှိရင်ဒါဧကန္တရန်သူတာဝန်ပဲတဲ့ဒါတော့ မပြေးတဲ့ပုဂ္ဂိုလ်ရဲ့တာဝန်ပဲတဲ့လူတယောက်ဟာသူ့လက်မှာသူ့ခန္ဓာကိုယ်မှာမစင်နေညစ်ပေနေလို့ရှိရင်တဲ့သေးတရားရေအိုင်ရေခံလည်းရှိပါလျက်ကနဲ့မသေးတဲ့အညစ်အပေခံရတဲ့ဆိုရင်ဒါရေခံရဲ့တာဝန်ပဲတဲ့အဲ့ဒီလိုတာဝန်မဟုတ်ဘူးဟမ်ဘယ်လိုတာဝန်တော့အဲ့တော့မြတ်စွာဘုရားက လောဘဒေါသမောဟအငြင်းကြီးစင်ကြအောင်စေတဲ့တတိပဒံဝိပဿနာနည်းကိုတိတိကျကျညွန်ကြားပြတာပြီးလွယ်လွယ်လေးသိခဲ့ပါလေရကနဲ့ကိုကအပြင်းထူလို့ဟိုလောဘဒေါသမှငြိမ်းမဲနဲ့လောဘဒေါသပွားနေရဲ့ဧကနာဒါတတိပဌာန်နီလာရဲ့အဖြစ်ပဲဟမ်ဘယ်လိုပြလဲဟုတ်ကဲ့လားအဲစဉ်းစားကြည့်နော် ရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွဲမဟုတ်ချေဟုတ်ကလားရန်သူဝိုင်းထားထိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်သာလျက်ပြေးမထွက်လမ်းတွဲမဟုတ်ချေမစင်လူလင်အေးကြည်လင်ဤရေစင်ရှိလျက်မစေးရဲ့ကန့်တွဲမဟုတ်ချေမှန်မလား အနပကံဘေးပြများစွာတံ္ဍရာမှထွက်ရလမ်းမှာဘေးရအန္တကျုံနေအောင်ရှိပါလျက်ကနဲ့အဲ့ဒီလမ်းကမသွားဘူးမပြေးဘူးဆိုလို့ရှိရင်တော့တံ္ဍရာတဲ့အမိခံပြီးဆင်းရဲနေရရင်အဲ့ဒီပုဂ္ဂိုလ်ရဲ့တာဝန်ပါပဲတဲ့ဟုတ်သလားအနပကံဘေးပြများစွာတံ္ဍရာမှထွက်ရလမ်းမှာသမထဝိပဿနာ ကိလေသာပင်တန်ဆင်လျှော်စေရေးအေးလေးမဲ့ရှိပါလျက်နှင့်လောဘဒေါသမောဟဆိုတဲ့ကိလေသာပင်အငြိအကျေးကိုလျှော်ဖေးဝေရအတွက်တဏ္ဍပတိမေညာပဂရာဂမိမေညာအနာဂမိမေညာအရဟတမေညာဆိုတဲ့မဲ့အတိတွေရှိပါလျက်ကနဲ့ဒီမဲ့အတိရအောင်မလုပ်တဲ့အတွက်လောဘဒေါသအငြိအကျေးကိလေသာအပေခံရတယ်ဆိုရင်လို့ဆိုရင်တဲ့အဲ့ဒါဟာမေညာဖူညာရဲ့အပြစ်ပဲတဲ့ ရုပ်ပြစ်တော့မဆေးတဲ့ပုဂ္ဂိုလ်ရဲ့အပြစ်ပဲတဲ့အနပကံဘေဒံများစွာသန္တရာမှထွက်ရာလမ်းမှသမထဝိပဿနာကိလေသာပင်ပတ်စဉ်လျှော်စေရေအေးလေးမဲ့ရှိပါလျက်ကနဲ့မထွက်ပြေလို့မစေလို့မင်းပြိုကိုတွက်ပေတဲ့မင်းအတွက်ပဲမင်းတော်မဲ့မင်းအဖြစ်ပဲတဲ့မှန်သလား မြတ်စွာဘုရားဂေါရမမြတ်စွာဘုရားရဲ့အလောင်းတော်သူ့မိတာရဲ့စိတ်တော်မထွက်ခင်ကဆင်ញင်စဉ်းစားပုံတွေအဲ့ဒါတွေကိုဆရာတော်ဘုရားကြီးကဒီမှာလင်္ကာစည်းထတာဆိုယံသူဝိုင်းထားပါအုပ်ထဲမပါဘူးတော့မကြည့်နဲ့ယံသူဝိုင်းထားဘေယောက်ျားကရေးသွားဖို့ရာလမ်းပေါက်တာလည်း ပြေးမထွက်လမ်းတွေမဟုတ်ချေရန်သူဝိုင်းထားကိုယောက်ျားကပြေးသွားဖို့ရာလမ်းပေါက်တာလျက်ပြေးမထွက်လမ်းတွေမဟုတ်ချေရန်သူဝိုင်းထားကိုယောက်ျားက ပြေးသွားဖို့ရာလမ်းပေါက်တာလည်းပြေးမထွက်လမ်းတယ်မဟုတ်ချေတို့ ရှိနေတဲ့ကံအပြစ်မဟုတ်ဘူးတဲ့ဘယ်လိုပြလဲတဲ့လေဒီမစင်လေးလင်အေးကြည်လင်သည်ရေစဉ်ရှိလျက်မစေရကန့်တွယ်မဟုတ်ချေမစင်လေးလင်အေးကြည်လင်သည်ရေစဉ်ရှိလျက် မစေးရဲ့ကန့်တဲ့မဟုတ်ချေ အများကြီးလို့ဆိုလိုတဲ့ပါဠိစကားလုံးကိုဒီထဲမှာဗမာလိုထည့်သုံးထားတာအနန္တကံဒေဗျံများစွာသံ္ဒရာမဖယာလမ်းမသမထဝိပဒနာကိလေသာပင်တန့်စင်လျှော်စေရေအေးလေးမဲ့ ပြီပါလျက်နှင့်မထွက်ပြေးလို့မသေးလို့မင်းမျိုးကိုတွေ့သည်အနာပကဒေဗျံများစွာသံတရာမခေယလမ္မာသမထဝိပဿနာ ဒီနေရာမှာရှေ့ကဆောင်းပုံတစ်ခုဂါထာနှစ်ခုကိုတစ်ခုတည်းနဲ့ပြန်ပြီးတော့ဥပမာဥပမေယစဟပြထားတာရန်သူဝိုင်းခံရတဲ့ပုဂ္ဂိုလ်ဟာပြေးเสียလမ်းရှိတဲ့တန်းနဲ့မပြေးလို့အပေခံရရဲ့လမ်းရဲ့အပြစ်မဟုတ်ဘူးမပြေးသူရဲ့အပြစ်တမ္မရာကြီးတဲ့ကနေပြီးတော့ထွက်ဖို့ရသမထလမ်းဝိပဿနာလမ်းမကြီးတွေဖြူးလို့ဖြောင်းလို့အဲ့ဒီလမ်းမကြီးတွေရှိပါလျက်ကနဲ့ အေဘေးနာဘေးတေဘေးဆိုရင်မှုဆွေကိုကြည့်ရမှုဘေးဆိုတဲ့ရန်သူတွေအဝိုင်းခံပြီးတော့ဒီလမ်းမကြီးတွေကမပြေပဲအပခံရရင်တဲ့တမထဥပဒနာလမ်းမတွေရဲ့အပြစ်မဟုတ်ပါဘူးတဲ့ဘယ်လိုဖြစ်တဲ့တော့မကြီးတဲ့လူရဲ့အပြစ်တဲ့တမထလည်းအာမထုတ်ဥပဒနာလည်းအာမထုတ်ဟုတ်ကဲ့လားပရိဝေမမီကိုချပရိဝေချမီကိုမပါလဲ အလကအမေအိုးတဲ့နော်အလကအမေအိုးပတိကိုချမိကိုမအလကအမေအိုးတဲ့ခုကဒီလိုမဟုတ်ပါဘူးတတိပဌံကိုချမိကိုမအလကအမေအိုးမဟုတ်လားထိုးအိုးမပါဘူးလားပါပါတယ်ဗောနော်ဟုတ်လားเนี่ย အမှန်ကိုဆိုလို့ရှိရင်အဖို့ကပါပြီးသားပေါ့ဟုတ်ကလားဒါကြောင့်လဲဆိုတော့မြတ်စွာဘုရားမိန့်ကြတယ်မဟုတ်လားမာတာပိတုဥပါဌာဏံပုဒ္ဒဒါရတသင်္ဃဟောတဲ့မာတာပိတုဥပါဌာဏံမိဘတို့ကိုပြုပြုလုပ်ကြည့်ခြင်းနဲ့ဟောပရိသေရထားတော့အဲမိသေရတာတော့မိဆိုရင်ဖမပါဘူးလားလောကလည်းဖမိလို့များခေါ်ကြလားဘယ်လိုခေါ်တော့အဲ အဲ့တော့မိရရှိရသွားတော့ဖကနောက်ကမလဲရဘူးလားဒါကြောင့်မလို့မယကအဖွဲတွေပေါ်တယ်နော်အဲ့လိုကြားဘူးရလေမသူတို့လည်းသဘောပေါက်လိုက်ကြတာနော်အကြောင်းအနာတကံဘေးပြန်များစွာသံ္ဍရာမှထွဲရလမ်းမှသမထဝိပဿနာ ကိလေသာပင်တန့်စင်လျှော်စေရေအေးလေးမဲ့ကိလေသာပင်ဘင်္ဒရာအငြိအကျေလောဘဒေါသမောဟကိလေသာဆိုတဲ့အငြိအကျေတဲ့ဒါတွေရှိတယ်တဲ့ဆေးလို့ရရေကန်ကြီးကလည်းအနားမှာရှိတယ်တဲ့ရှိတဲ့ရတဲ့နဲ့မဆေးဘူးဆိုလို့ရှိရင်မဆေးလို့အငြိအကျေမပြောင်းမှုမစင်မှုပေခံရတယ်ဆိုလို့ရှိရင်ဒါဟာမဆေးသူရဲ့အဖြစ်ပဲဒီနေရာမှာမဲ့ညံလေးခုကို ဆေးစရာရေကန်ကြီးနဲ့ရေကန်ရေကန်ကြီးထဲမှာရှိတဲ့ရေနဲ့ဥပမာပြုတယ်လောဘဒေါသမောဟတွေကိုမစင်အငြိအကျေးနဲ့ဥပမာပြုတယ်အဲ့ဒါကိုဒီနေရာမှာပြန်ပြီးတပေါင်းနဲ့ဆိုတော့ဆိုအနတကံဒေဝံများစွာသံ္ဍရာမဖွေရလမ္မာသမထဝိပဿနာ ကိလေသာပင်တန်ဆင်လျော်စေရေအေးလေးနဲ့ဤပါလျက်နှင်မထွက်ပြေးလေမထွက်ပြေးလေဆိုတာတမထဥပဒနာလမ်းမကြီးကမထွက်ပြေးလို့လားမဆေးလို့ဆိုတာကမညံလေးဟုဆိုတဲ့ရေနဲ့မဆေးလို့လားမထွက်ပြေးလို့ စေလိုနင်းပြေကိုတွက်ပေအနာပကံဒေဗျာများစွာသံဃာမဆက်ရလမ်းမှာသမထဝိပဿနာိလေသာပင်တန့်စင်လျှော်စေဝေလေမေ ပါလျက်နှင့်မထွက်ပြေးလို့မဆေးလို့မင်းတို့ကိုယ်တွေ့ပေ မိမလားအပြီးရပေါ့ဒါကလောဘဒေါသမောဟကိလေသာအငြိကြီးကျော်ဆေးဖို့ရမက်နဲ့ကျော်ဆေးတဲ့မက်ဆိုတာနှမျိုးရှိတယ်မက်တဲ့နှမျိုးရှိတယ်ပုပ္ပပါကမက်တဲ့အရိယာမက်တဲ့နှမျိုးရှိတယ်ဘယ်နှမျိုးရှိလဲပါလဲပုပ္ပပါကမက်ဆိုတာ ဝိပဿနာရှိနေတိုင်းမှာဖြစ်နေတဲ့ပမာဒိဋ္ဌိဥဆောင်တဲ့မဲ့ခင်တွေဒါဘုရားဘာကမဲ့ခေါ်တယ်။ရှိတိုင်းရှိတိုင်းဖောင်းနာပိန်နာရှိလဲတမာဒိဋ္ဌိဥဆောင်တဲ့မဲ့ခင်တွေဖြစ်တယ်။ကြာတာလန္နာချတာရှိလဲပဲတမာဒိဋ္ဌိဥဆောင်တဲ့မဲ့ခင်တွေဖြစ်တယ်။ဒေရာဆန္ဒရှိလဲပဲတမာဒိဋ္ဌိမဲ့ခင်ဥဆောင်တဲ့မဲ့ခင်တွေဖြစ်တယ်။ထို့သူစဉ်းစားတဲ့တွေးတဲ့စိတ်ကူးတဲ့လို့နန္တရားတွေရှိလဲပဲတမာဒိဋ္ဌိမဲ့ခင်တွေဖြစ်တယ်ဥဆောင်တဲ့မဲ့ခင်တွေဖြစ်တယ်။အဲဒီ ရှုခိုက်ရှုခိုက်မှဖြစ်တဲ့တမာဒိဋ္ဌိဥဆောင်တဲ့မဲ့ခင်7ပါးကိုပုပ္ပဘာကမဲ့ခေါ်တယ်ဟုတ်လားဘာမဲ့ခေါ်တယ်လဲပုပ္ပဘာကမဲ့တဲ့ဘာကြောင့်ပုပ္ပဘာကမဲ့ခေါ်တယ်လဲဆိုတော့အရိယမဲ့ညာမဖြစ်မီရှေးအဖို့၌ပွားရမဲ့မဲ့တို့မို့တဲ့ပုပ္ပသရာရှေးဘာကသရာအဖို့ပုပ္ပဘာကအရိယမဲ့ညာကိုမရမီရှေးအဖို့၌ပွားရမဲ့မဲ့တွေတဲ့ဒါကြောင့်မလို့ ဝိပဿနာရှုပွားခဲ့မှဖြစ်တဲ့မတ္တိဟာပုပ္ပဘာကမဲ့နောက်ဝိပဿနာဉာဏ်ဆုံးသွားလို့မလို့အရိယမဲ့ဉာဏ်ရပြီဆိုတဲ့အခါကျတော့အဲ့ဒါအရိယမဲ့နှမျိုးဒီကပုပ္ပဘာကမဲ့ပဲဖြစ်စေအရိယမဲ့ပဲဖြစ်စေဘုန်းကြီးတို့ပြိတ္တာအဲ့ဒါမဲ့ယုတ်ဖိုယုတ်လို့ကြားဘူးတယ်မဟုတ်လားဟမ် မဲ့ရခွေရောလို့ကြားဘူးတယ်မလားအငိုက်မိတာနော်မဲ့စိတ်ခိုစိတ်မလားဟုတ်ကဲ့လားအဲ့ဒါကိလေသာအငြိကြီးစင်ကြအောင်ဆေးဖို့ရမဲ့ရုပ်ဖို့ရုံမဟုတ်ဘူးမဲ့စိတ်ဖို့စိတ်တယ်ဟုတ်တယ်မလားအဲ့ဒါစိတ်မှာဖြစ်တဲ့ကိလေသာအငြိကြီးကိုစင်ကြခြင်းစိတ်နဲ့ဆေးရမှာလားရုပ်နဲ့ဆေးရမှာလားစိတ်နဲ့ဆေးရမှာအဲ့ဒါပြောတာ ရေကြောင့်ညွန်ပြေသေးညွန်ညစ်လဲစင်လေးရေကြောင့်တွေမထောက်မူစိတ်ကြောင့်ဖြစ်ပေါ်စိတ်ရေညောလဲစိတ်လျော်စိတ်ပင်စင်မစင်ကိုကိုယ်ပင်ဖန်ပြုသူမပြုဝီစင်မှုကိုမာတာဝန်ဒီတဲ့ရှင်းရလားရှင်းရှင်းလေးဆိုရေကြောင့်ညွန်ပြေ ကြောင့်များဒီစိတ်ကိုဒီလောက်စင်ကြယ်စေခြင်းရတော့စိတ်ဖြစ်စဉ်ရင်ခံရတယ်ညင်မဲရင်ညင်ရတယ်တခါစိတ်ညင်မဲရင်ယုတ်ကလည်းညင်မဲတယ်စိတ်ကြည်လင်ရင်ယုတ်ကလည်းကြည်လင်တယ်ဒါကြောင့်မလို့ယုတ်ကြည်လင်ပြီးတော့ချမ်းသာဖို့အရေးကြီးတဲ့အတွက်စိတ်ကြည်လင်အောင်ကျော်စေဖို့အရေးကြီးပြီးမှန်မလား စိတ်တေနတံကိလေတေနတံကိလေတံတိမနဝစိတ်တေသုတ်တေဝိသုဇန္တိဣတိဟောတံမဟေတိနာစိတ်တေနတံကိလေတေနစိတ်ညွန်ညင်ညောင်မာနဝသူသူငါငါတတ္တဝမန္တမယတို့သည်တံကိလေသာတိညင်နှောညကုန်ဤစိတ်ညင်နှောလို့လူတွေညင်နှောညတာပဲတဲ့ဟုတ်သလားဟုတ်တယ်နော်စိတ်တေတုတ်တေဝိတု